အခန်းကြီး29အငယ်1မှ9တဖန်ဒါဝိဒ်ကငါသည်ရှောလူလက်ဖြင့်ဆုံးရှုံးရသောအချိန်ရောက်လိမ့်မည်တို့ဖြစ်၍ဖိလိတိပြည်သို့အလင်းမြန်ပြေးကောင်း၏ဒီထက်ကောင်းသောအရာမရှိတို့ပြုလျင်ရှောလူသည်ဣတရေလပြည်နယ်တွင်ငါကိုရှာ၍မတွေ့နိုင်ကြောင်းကိုသိလျက်အာရော့၍သူ့လက်မှငါလွတ်လိမ့်မည်ဟုအကြံရှိသည့်အတိုင်းမိမိ၌ပါသော လူ600နှင့်တကွထ၍ ဂါသမင်းမောခသားအာခိတ်ထံသို့ကူးသွားကြ၏ဒါဝိဒ်နှင့်သူ၏လူများတို့သည်အသီးအသီးမိမိသားများပါလျက်ဂါသမြို့အာခိတ်မင်းထံမှနေကြ၏ဒါဝိဒ်မယားနှစ်ယောက်ရေစရေလမြို့သူ အဟိနောင်နှင့်နာဗလမယားကရမေလမြို့သူ အပိကဲလပါတည်းဒါဝိဒ်သည်ဂါသမြို့သို့ပြေးသွားကြောင်းကို ရှောလူသည်ကြား၍နောက်တဖန်မလိုက်မရှာဘဲနေ၏ ဒါဝိဒ်သည်အာခိတ်မင်းထံသို့ဝင်၍ကျွန်တော်သည်ရှေ့တော်၌မျက်နှာရသည် မှန်လျင် ကျွန်တော်နေเสียတောရွာတရွာကိုတနာတော်မူပါကျွန်တော်ကျွန်သည်မြို့တော်၌ကျွန်တော်နှင့်အတူအဘယ်ကြောင့်နေရပါသနည်းဟုလျှောက်လေတော့ထိုနေ့၌အာခိတ်မင်းသည်ဇိကလတ်မြို့ကိုပေး၏ထိုကြောင့်ယနေ့တိုင်အောင်ယူဒရှင်မြင်းတို့သည်ဇိကလတ်မြို့ကိုပိုင်ကြ၏ဒါဝိဒ်သည်ဖိလိတိပြည်၌နေသောနေ့ရက်ပေါင်းက တနှစ်နှင့်လေးလစေတည်းအငယ်ရှမှစနစ်တယံယောခာဒါဝိဒ်နှင့်သူ၏လူတို့သည်တွား၍ဂေရှုရီလူဂေရစီလူ အာမလက်လူတို့ကိုတိုက်ကြ၏ထိုလူမျိုးတို့သည် ရှေးကာလ၌ရှုရမျိုးလမ်းမှဆ၍အေဂရုပြည်တိုင်အောင် အမြဲနေသောသူဖြစ်သည်ထိုပြည်ကိုဒါဝိဒ်သည်လှုပ်ကြံ၍ ယောက်ျားမိန်းမတစုံတယောက်ကိုမျှအသက်ချမ်းသာမပေးတိုးနွားမြဲကလအုပ်အဝတ်တစားတို့ကိုတင်းယူ၍အာခိတ်မင်းထံသို့ ပြန်သွားလေ၏အာခိတ်မင်းကတေတို့သည်ယနေ့အဘယ်အရက်သို့တွား၍တိုက်တနည်းဟုမေးတော်ဒါဝိဒ်ကယူဒပြည်တောင်ဘက်ယေရမေလပြည်တောင်ဘက်ခေနိပြည်တောင်ဘက်သို့တွား၍တိုက်ပါသည်ဟုလျှောက်ကြ၏ထိုသို့ဒါဝိဒ်ပြုပြီဟု ဂါသမြို့သို့လာ၍တရင်ကြားပြောမိသူမရှိစေခြင်းငှာယောက်ျားမိန်းမဇုံတယောက်ကိုမျှအသက်ချမ်းသာမပေးဒါဝိဒ်သည်ဖိလိတိပြည်၌နေသောကာလပတ်လုံးထိုသို့ပြုလေရှိ၏အာခိတ်မင်းကဒါဝိဒ်သည်မိမိကိုမိမိလူမျိုးအလွန်ဆက်ဆုပ်ယွန်ရှာသည့်တိုင်အောင်ပြုပြီးတို့ဖြစ်၍ငါထံ၌အစဉ်ကျွန်ခံလိမ့်မည်ဟုဒါဝိဒ်စကားကိုယုံလျက်ဆို၏